ကျွန်တော်တို့ကပါဠိတော်ကိုတရက်သာသာအတိတ်ဘယ်ကိုသုံးရင်လောက်နဲ့ပြီးလိမ့်မယ်လို့ဆွမ်းခဲ့သူနဲ့ဒုက္ခသစ္စာသမုဒယသစ္စာတိုးတဲ့သစ္စာနှစ်ပါးကတရက်သွားခဲ့ရရောတရက်ဟောခဲ့ရရောဒီရောဓသစ္စာနိဗ္ဗာန်အကြောင်းမသိမှဆိုလို့တရက်တတ်တာဟောခဲ့ရရောမေဃသစ္စာအကြောင်းမသိမှဆိုလို့တရက်တတ်တာဟောခဲ့ရရောသစ္စာလေးပါးကတရက်နဲ့ပြီးလိမ့်မယ်လို့မှတ်ခဲ့ပေမဲ့တရက်မပြီးဘဲနဲ့ သစ္စာလေးပါသုံးရကြာခဲ့တဲ့အတွက်ကြောင့်ဘုန်းကြီးမှန်းတဲ့ရဟပို့ပြီးတော့ယနေ့မှပြရတယ်ဒါကြောင့်ဓမ္မစကြာတရားကိုနာရရလို့နာယုံနဲ့ပြီးတဲ့တရားလို့သဘောမထားဘဲနဲ့ဓမ္မစကြာတရားနာရင်နာရင်ဘုန်းကြီးပြောခဲ့တဲ့အတိုင်းဒုက္ခသစ္စာကနာလို့ရှိရင်အဲ့ဒီဒုက္ခတွေသက်သာအောင်ပဲလို့ရတယ်နော်ဉာဏ်နဲ့သမုဒိယသစ္စာကနာလို့ရှိရင်ဒီတဏှာလောဘတွေကနည်းတဲ့နည်းအောင်လုပ်ရတယ်နော်ပစ္စည်းဥစ္စာကြားပြီမဲ့လို့လည်းပဲတဏှာလောဘကြီးကြီးကျယ်နေမကြားနဲ့ ငါပစ္စည်းဥစ္စာရှားတဲ့ဥစ္စာသာသနာပြုခြင်းလို့ရှားတယ်ဒီလိုသဘောထားဒါလို့ဆိုရင်တဏှာကရော့ရော့ရော့ရော့သွားပြီးတော့သစ္စာလေးပါးတရားဆိုတဲ့တတ္တမကိုသိဖို့ရန်လမ်းပြုစုပြုမယ်။ဒါကြောင့်တဏှာသမုဒယသစ္စာကံရောက်လို့ရှိရင်အဲဝတ္တရားအတိုင်းတော့လေကားတွေသမီးတွေညီတွေခြေတွေမျိုးတွေစောင့်တော့ရ။ဒါပေမဲ့လို့တဏှာလောဘနဲ့မကန့်နဲ့နော်မကန့်နဲ့ တောင်းမယ်တောင်းမယ်တောင်းတော့တောင်းဆိုရမယ်ပေါ့လေဒါမှတဏှာလောဘတန်ရောစင်နဲ့မကနဲ့နော်မကနဲ့မကနဲ့ဘုရားတိန်တော့တောင်းဆိုရမယ်ပေါ့လေနဲ့အဲ့တော့ကိုယ်ကိုယ်ကိုတဏှာလောဘသမှုရိယာကံ နာပြီဆိုလို့ရှိရင်တဏှာလောဘကလေးချုပ်ချုပ်ပြီးတော့နောက်ဆုံးအောင်နောက်ဆုံးအောင်အဲ့လိုတတိထားလို့ဒီရောဒသစ္စာနိဗ္ဗာန်တရားကြီးအကြောင်းနာပြီဆိုလို့ရှိရင်อืมသူသူရှင်တွေကလေ ခံစားကြရမရှိလို့တဲ့နိဗ္ဗာန်ဟာမကြိုက်ဘူးတဲ့ခံစားကျင်တဲ့သူတွေမှတ်ကြရောဒုက္ခတွေနဲ့တွေ့ရောခံစားကျင်လိုက်ကြတာဘယ်ဒုက္ခနဲ့တွေ့ရောဘသူဟာတကယ်နိဗ္ဗာန်မှာခံစားစရာအာယုံ၅ပါးမရှိလို့တဲ့ကြောက်တဲ့အာယုံ၅ပါးရှိတဲ့သူတို့လောကကြီးကတောင်းလိုက်တာဒုက္ခတွေပင်လယ်ဝေလို့အဲ့လိုတွေ့ပြီးတကယ်လားနိဗ္ဗာန်မျက်မှောက်ပြုမယ်နိဗ္ဗာန်ကိုယ်တိုင်မြင်မယ်မေဃသစ္စာအကြောင်းဟောတဲ့အခါနားတဲ့အခါကြတော့လေဒီတရားနဲ့ဒီလမ်းကမှန်တယ်အမှန်ဆုံးတရား ဒီလိုသွားနေမှာပဲသမာဓိရှိငါဖရာအာယုပြုတဲ့အခါဟောမြတ်စွာဘုရားကိုအာယုရပြီးတော့သမာဓိရှိဖြစ်တယ်မြတ်စွာဘုရားရဲ့ဂုဏ်တော်တွေငါစဉ်းစားပြီးတော့သမာသင်္ကပ္ပဖြစ်တယ်မြတ်စွာဘုရားဂုဏ်တော်တွေငါရွတ်ပြီးတကာလာနေတော့သမာဝါစာဖြစ်တယ်မြတ်စွာဘုရားနဲ့စတဲ့ဝေယဝိစာတွေငါလုံးနေတော့သမာကမ္မန္တာဖြစ်တယ်ငါရဲ့အတ္တမွေဝမ်းကြောင်းနေရာလေးသမာအာစီဝဖြစ်စေရမယ်အဲ့ဒါတတိယလို့သမာဓိဒီလေးနဲ့ဘုရားရှင်မတရားနာလို့ဘုရားရှင်မတရားအာယုံပြုလို့ အဲ့လိုနေကြလို့ရှိရင်အာရာဒယံဒီတတမံယောဂခေမမနုဒရံယောဂခေမကာမယောဂဘဝယောဂဒိဋ္ဌိယောဂအဝိဇ္ဇာယောဂဆိုတဲ့တဏှာအဝိဇ္ဇာဒိဋ္ဌိအဲ့ဒီယောဂတရားဆိုတာကျူးလို့ပဲအဲ့ဒါတမ္မာနဲ့သူတို့တောင်းဖွဲ့နေတာအဲ့ဒီယောဂ၄ပါးတို့ရဲ့ပုံထုံးညာသူပြတ်တယ်လို့ပြတ်ရဖြစ်တယ်အနုတ္တရအတုမရှိမြတ်တယ်သတ္တမံပစ္စာ၄ပါးတရားနဲ့တကွာနိဗ္ဗာန်ဖြစ်တဲ့သတ္တမကို အာရာဒယံဒီပြီးပြည့်နိုင်ကြစေကုန်၏ဟုဆိုတဲ့အဲ့ဒီမြတ်စွာဘုရားရဲ့တိုက်တွန်းချက်အတိုင်းငါတို့ဟာယခုရရှိတဲ့လူဘဝအမတန်ကောင်းတဲ့ပါရမီဖြည့်ယုံနေမှုအကြောင်းများညီညွတ်လို့ရှိရင်ပါရမီမှာသိပ်ပြီးတော့ရင့်သွားတဲ့ဘဝမျိုးအကယ်၍များဒီပါရမီကရင့်ပြီးသားဆိုလို့ရှိရင်မပေါက်ဖို့ပေါက်နိဗ္ဗာန်ကိုမြင်မောပြနိုင်တဲ့ဘဝမျိုးဖြစ်စေရမယ်လို့ကိုယ့်ရဲ့ဘဝကိုတန်ဖိုးရှိတဲ့ဘဝဖြစ်အောင် ကိုသာသနာပြုကိစ္စအတန်မှရှင်းရှင်းသာသနာတိုးတက်အောင်ယခုသာသနာစလာပုံကိုသိပြီလေတရားပွင့်တော်မူလာတဲ့သမစကြာတရားကိုဟောတော်မူတယ်အင်မတန်ဖိုးတန်းတဲ့အရှင်ကုန်းညမတိကြီးကိုခုမြင်တော်မူရတယ်ခုမြင်ကြရတယ်အဲ့တော့သာသနာဟာဒါပဲဘုရားတရားမှန်ငါဆိုတာဒါပဲလို့ပိုင်းပိုင်းသိသိရတယ်အဲ့ဒီသာသနာကြီးမကွယ်အောင်ငါပြုမယ်အဲ့ဒီသာသနာကြီးတိုးတက်အောင်ငါပြုမယ်အဲ့ဒီသာသနာငါကြားတဲ့ သူစီဥစ္စာတွေဟာသာဝနာရဲ့သုတ္တရာတုတ္တေကြောင့်ကြီးဖြစ်စီရမယ်ဝတ္တရားအတိုင်းသာကလေးတွေဝတ္တရားအတိုင်းကြီးတွေသူတို့ကိုတော့စောင့်ကြောက်မယ်ပေါ့စောင့်ကြောက်ပေးမယ်လို့ငါရဲ့မူရင်းငါတော်သာဝနာတော်ကိုရှင်းရောက်ပြီးတကလားငါရဲ့ပါရမီတွေရှင်းလဲကျင်မယ်နာလဲနာမယ်အလုပ်လဲလုပ်မယ်ပြုလဲပြုမယ်ခြေလဲခြေညောင်းမယ် evereonyena wa ha a wa lo, apụa nzọgbu dịhizmloel odghar aleznzalụ ko nyiri ụdarụ na anwụnaanya ha nye na orighal nyesaụ ya yadidmasji adya ga asa b asịa to kojngodo ga aya ijogodo ga adaya ဘုန်းကြီးတယ်ဆိုတော့တို့ကမမာနတက်ကြွဒါရီတို့အလုပ်တွေမဟုတ်ဘူးတို့ဟာစင်စစ်ပရိယေမာယာခံမပါဘဲနဲ့ဘုရားသာသနာတော်ကိုတို့ဆရာသမားဆရာတစုဆရာတပည့်တစုတုံးတုံးရွတ်ဆောင်လိုက်ကြလို့ရှိရင်ဒီဘဝမှာပါရမီတွေအရင်ဆုံးရင်သွားမယ်အကယ်၍များဒီတဲကတချို့တလေပုဂ္ဂိုလ်တွေကတရားထိုင်ရင်တရားမရဘူးလို့မဆိုနိုင်ဘူးတရားအင်မတန်ကောင်းနေတယ်တရားအင်မတန်လမ်းမှန်ကြနေတယ်အဲ့ဒီအမှန်ဆုံးဖြစ်တဲ့တရားကိုတို့ဒီဘဝမှာသာတွေ့ရမှာ နောက်ဘဝဆိုလို့ရှိရင်ဒီတရားကလည်းပဲပျောက်ပျောက်ပြဲပြဲဖြစ်ခြင်းဖြစ်မယ်ဒီသာသနာကလည်းပျောက်ပျောက်ပြဲပြဲဖြစ်ခြင်းဖြစ်မယ်ဆိုတော့အကောင်းဆုံးဘဝကိုတို့ဟာအကောင်းဆုံးသာသနာဝန်ထမ်းမယ်လို့အဲ့လိုပြုစားပြီးတကလားအတွင်းကနေတဲ့အနာဂါရအိညာမတောင်သူတော်ကောင်းများကလည်းပဲသူတော်ကောင်းတရားတတ္တမဆိုတဲ့သူတော်ကောင်းတရားကိုပြီးစေရမယ်။ သာကာရဆိုတဲ့အင်အားတီတောင်လူပေါင်းကနေပြီးတော့သာသနာပြုတဲ့ရာဓကမစုကလည်းပဲသာသနာတော်ကိုတွတ်တက်စေရမယ်တို့ပါရမီအရှင်သန်စေရမယ်လို့အဲလိုလုံထားပြီးတကားလားကိုကြီးကုန်းကအားရပါရဝမ်းမြောက်ဝမ်းသာနဲ့မြတ်စွာဘုရားရဲ့သာသနာတော်ကိုညီညီညွတ်ညွတ်နဲ့ရှင်းကြောင်းနိုင်ကြစေကုန်တည်း ရေးကြီးမှာပါတဲ့ပုဗ္ဗဏသုတ်ကအဲ့ဒီအင်္ဂုတ္တကနောက်ပိုင်းနည်းနည်းကလေးယူပြီးတော့နောက်နာကြမှာပါတယ်ရှင်းနာကယန္တုန်ဤမိတ်တန်စတဲ့ဂါထာတွေကတော့ရှင်းစရာတွေစုပေါင်းပြီးတော့ကောင်းလို့ရာရာထည့်သွင်းထားကြတာဒါကြောင့်ပုဗ္ဗဏရဲ့အတိတ်ဘယ်ကိုကြည့်ပြီးတော့တချို့ဘုန်းတော်ကြီးတွေ မနဲ့စွန်းစားတို့ဘာတို့ကိစ္စရှိလို့ရွတ်တရားရှိရင်ဒီပုပ္ပန္နသုတ်ကိုထည့်ပြီးတော့ရွတ်တော်မူလို့ရှိကြတယ်။ဟိုသင်္ဂုတ်တော်မှာတော့ကပုပ္ပန္နရဲ့အတိတ်ပဲကမနဲ့စောစောသုစရိုက်တရားတွေကျင့်ကြံကြုတ်ကိုအားထုတ်လို့အဲ ကာယကံနဲ့စပ်ပြီးတော့ကောင်းကျိုးတွေကောင်းတဲ့အလုပ်တွေလုပ်လို့ဝစီကံနဲ့စပ်ပြီးတော့ကောင်းတဲ့စကားတွေပြောလို့မနောကံနဲ့စပ်ပြီးတော့ကောင်းတဲ့အကြံတွေကြံလို့အဲ့ဒါလိုနေပြီဆိုလို့ချင်းကောင်းသောနာနဲ့ပါပဲကောင်းသောနာနဲ့ပါလားလို့ဆိုတော့နေ့လေပိုင်းမလဲပဲကောင်းတဲ့ကာယကံဝစီကံမနောကံတွေ ယူပြီးတော့နေလေနေလို့ရှိရင်ကောင်းသောနေလေပိုင်းပါပဲတခါညနေကြပြန်တော့ကာယကံဝစီကံမနောကံတွေကောင်းတာတွေကြီးပြုနေလို့ရှိရင်ကောင်းသောညနေပါပဲဟိုခုခေတ်မှာအဲကောင်းသောနာနဲ့ပါခမရစသည်ဖြင့်နှုတ်ဆက်တာမျိုးကတော့ကောင်းခြင်းမှကောင်းတယ်တကယ်ကောင်းတာကတော့ကောင်းတဲ့အလုပ်တွေလုပ်နေမှ ကောင်းတဲ့မနဲ့ကောင်းတဲ့နေ့လေကောင်းတဲ့ညနေလို့ဖြစ်နိုင်တယ်အဲ့ဒီပုပ္ပန္နတို့ဘုရားရှင်ကိုတော်မြတ်ကဒီအတိုင်းသင်္ကုတ်တော်မှာဟောတော်မူထားတယ်အဲယခုတော့ကောင်းလို့ရာရာရှင်းစရာတွေပါထဲပြီးတော့သင်္ကုတ်တော်မှာလာတဲ့နောက်ပိုင်းကာထာကလေးများနဲ့အပိသတ်ထားတယ်အဲ့ဒီအတိုင်းဘုန်းကြီးကရုပ်ပြင်မယ်ယံဒုန်ဤမိတ္တံဝမင်္ဂလင်းသာ ယောသမနာဘောတကုဏတသာတောပါပေကဟောဒုတုပိနံအကန္တံဘုဒ္ဓ ानु ဘာဝေနာဝိနာသမင်တုယံတုန်ိမိတံအဝမင်္ဂလင်းစာယောသမနာဘောတကုဏတသတ္တောပါပေကဟောဒုတုပိနံအကန္တံဓမ္မာနုဘာဝေနာဝိနာသမင်တုယံတုန်ိမိတံအဝမင်္ဂလင်းစာ ယောသမနာဘောတကုဏတသတောဘာဘေကဟောဒုတုပိနံအကန္တံသံဃာနုဘဝေနာဝိနာသမင်တုယံတုန်ဤမိတံစာခြင်းမကောင်းသောတိတ်နမိတ်မျိုးသည်၎င်းယံအဝမင်္ဂလာစာအခြင်းမကောင်းဆိုးဝါသောအမင်္ဂလာမျိုးသည်၎င်းအမနာဘောနှစ်သက်ဖွယ်မကောင်းသောယောတကုဏတသတ္တောစာအခြင်းငယ်ဆိုးသံသည်၎င်း ယောပပေကဝဇာအခြင်းမကောင်းသောကြိုစည်းကြိုနှင်းသည်၎င်းအကန္တနှစ်သက်ွယ်မကောင်းသောယံတုတ်သူပိနံစအခြင်းမကောင်းသောအိမ်မဲ့ဆိုသည်၎င်းအတ္တိရှိတတ်သေးသေး၏တန်တော်မကောင်းဟုသမျှသည်တေထောမကောင်းဟုသမျှတို့သည်ဗုဒ္ဓ ानु ဘာဝေနမြတ်စွာဘုရား၏တကူအချိန်သောအနုဘောတော်ကြောင့်၎င်း ဓမ္မာနုဘာဝေနာတရားတော်ဤတကုချိန်သောအာနုဘောတော်ကြောင့်၎င်းသံဃာနုဘာဝေနာသံဃာတော်ဤအရိယာသံဃာတော်ဤတကုချိန်သောအာနုဘောတော်ကြောင့်၎င်းဝိနာတံဖရာတရားသံဃာကိုအာယုံပြည့်နေကြတဲ့အမျိုးကောင်းသားမျိုးကောင်းသမီးတို့အတွက်ကင်းစင်လွင့်ပြောက်ခြင်းသို့အင်တူရောက်ကြပါစေကုန်တည်း ဒုက္ခပတ္တာသနိဒုက္ခဘယပတ္တာသနိဘယသောကပတ္တာသနိသောကဟွန်တုတဗေပိပါဏိနောသဗေကျွမ်းမဲ့ဥဒ္ဒုံ အလုံးစုံကုန်သောသဗေပိကျွမ်းမဲ့ဥဒ္ဒုံအလုံးစုံလေးဖြစ်ကုန်သောပါဏိနောရှိရှိသမျှတတဝါဟုသမျှတို့သည်ဒုက္ခပတ္တာမတော်တဆဒုက္ခသို့ရောက်နေကြကုန်သည်တမ္မာနာ ဖြစ်ကုန်သည်ရှိသော ဒီဒုက္ခဖရာတရားသံဃာများဤတကူချိန်သောအာနုဘောကြောင့်ဒုက္ခမရှိကြကုန်သည်ဒုက္ခကင်းကြကုန်သည်ဟွန်တုဖြစ်ကြပါစေကုန်သတည်းဘယပတ္တာမတော်တဆဘေးဘယသို့ရောက်၍နေကြကုန်သည်ရှိသောနိဗ္ဗာန်သာဘေးမရှိကြကုန်သည်လီဟွန်တုဖြစ်ကြပါစေကုန်သတည်းသောကပတ္တာဝန်းနဲ့ပလက်ဖြစ်ရခြင်းဒီဟုသောသောကသို့ရောက်နေကြရကုန်သည်ရှိသော နေတောကသာတောကမရှိကြကုန်သည်လီဟွန်တုဖြစ်ကြပါစေကုန်တည်းဣတဝတ္တသအမေဟိသံပတံပုညသံပတံသဗ္ဗေတေဝ ानु မောဒံတုသဗ္ဗသံပတ္တိသိတိယသဗ္ဗေတေဝအလုံးစုံသောဤနေရာသို့ရောက်၍လာကြတဲ့နတ်မြမအပေါင်းတို့သည်ဣတဝတ္တဤမြအတိုင်းရည်ကြီးသောမကြာခဏ ရွရည်နေရတဲ့အတိုင်းရှိဖြင့်အံဘေဤအသင်္သတ်တို့နှင့်တကွဖြစ်သောငါတို့သည်ပံပတံကောင်းစွာစုပေါင်းစုဆောင်၍ထားသောပုံညတံပတံကောင်းမှု၏ပြည်စုံခြင်းကိုသဗ္ဗတံပတ္တိယသဗ္ဗတံပတ္တိသိတိယအလုံးစုံသောလောကီတံပတ္တိလောကုတ္တရာတံပတ္တိပြည်စည်းထမြောက်အောင်မြင်ခြင်းအကျိုးငါ ကဗေအလုံးစုံသုံးစင်းသောနတ်မြမာတို့သည်အနုမောတန်တုဝမ်းမြောက်ကြပါကုန်တော်ဒါနံတတန်တုတတ္တာယသီလရေခန္တုသဗ္ဗဒါဘာဝနာပိရတာဝန္တုကိသန္တုဒေဝတာဂတံအာဂတံသောသောကပင်ဖေ၍ရောက်လာကြကုန်သောဒေဝတာပယိတ်တရားကိုနာဖို့ယံဤဖွင့်၍နေကြတဲ့နတ်မြမာအပေါင်းတို့သည်နာအပေါင်းတို့သည် သတ္တရာတရတရားသက်သက်ဖြင့်ဒါနာလှူဒါနာကိုတဏ္ဍုပေးလူကြပါကုန်လောသဗ္ဗတာအခါခသိသီလမိမိတို့ဆရာငါးပါးသီလစသည်ကိုရခန်းတို့စောင့်ကြောက်ကြပါကုန်လောဘာဝနာပိရတံအနိစ္စဒုက္ခအနတ္တစသောဘာဝနာ၌ဘာဝနာပွားများခြင်း၌မွေ့လျော်ကြကုန်သည်ဟွန်းသူဖြစ်ကြပါကုန်လော ဒေဝတာသောသောကဖိတ်မှန်၍ရောက်လာကြကုန်သောနတ်တို့သည်ကေသန္တုကိုစီကိုငါကိုဒေသသို့ပြန်နိုင်ကြပါစေကုန်တည်းသဗ္ဗေဗုဒ္ဓပလပတ္တပစ္စေကံနိသယံဗလံရဟန္တာနိသဒေဇေနာရကံဗန္ဒမိသဗ္ဗတောသဗ္ဗေဗုဒ္ဓ ရှင်နာဝါလူသဲစုအမြပွင့်တော်မူကြသောဘုရားရှင်ဥဒမြတို့သည်ဗလာပတ္တာကာယဗလာညာနာဗလာတို့ ရောက်တော်မူကြကုန်၏ဒေသံဗုဒ္ဓနာထိုဘုရားရှင်တို့၏ဗလေနသဉာဏ်တော်အစွမ်းကြောင့်၎င်းပစ္စေကနံပစ္စေကဗုဒ္ဓရှင်မြတ်တို့၏ယံဗလာအကျဉ်ဉာဏ်စွမ်းသည့်အတ္တိရှိ၏ ကေနပလေနာသာတောပိစေကဗုဒ္ဓတို့၏ဉာဏ်စွမ်းကြောင့်၎င်းဉာဏ်စွမ်းဖြင့်၎င်းအရဟံတာနံသာဖယားပိစေကဗုဒ္ဓမှကျွင်းကြံသောယဟန္တာရှင်မြတ်တို့၏ဒေသေနာသာတကောချိန်သောအာနုဘောဖြင့်၎င်းသဗ္ဗသောအလုံးစုံသောအယတ်မျက်နာတို့၌သေကံအဆောင်ရောက်ကိုပန္နာမိဖွဲ့စည်း၍ထားပါ၏ဒေနာတို့ဖွဲ့စည်း၍ထားခြင်းကြောင့်သဗ္ဗ သဗ္ဗုပတဝါအလုံးစုံသောဘေဥပါတို့သည်ဝိနာသံကင်းစင်လွင်ပြောက်ခြင်းသို့အင်တူရောက်ကြပါစေကုန်တည်းယံကိစီဝိတံဣတဝါဟုရံဝါသကေသူဝါယံရတနံပဏိတံနာနောသမံအတ္တိတသာဂတိနာဣဒံမိဗုဒ္ဓေရတနံပဏိတံဣတေနသစ္စေနာသူဝတိဟောတု ယံကိစီဝိတံဣဒဝဥဒံဝတကေသူဝါယံရတနံပဏိတံနာနောသမံအတ္တိတထာဂတိနာဣဒံမိတံမေရဏံပဏိတံဧတေနာသစ္စေနာ သူဝတိဟောတုယံကိစီဝိတံဣဒဝဥဒံဝတကေသူဝါယံရတနံပဏိတံနာနောသမံအတ္တိတထာဂတိနာဣဒံမိတံဧရတနံပဏိတံဧတေနာသစ္စေနာသူဝတိဟောတု ဘဝတုသဗ္ဗမင်္ဂလရက္ခန္တုသဗ္ဗဒေဝတာသဗ္ဗဗုဒ္ဓ ानु ဘာဝေနာတတာသုတိဘဝန္တုတိဘဝတုသဗ္ဗမင်္ဂလရက္ခန္တုသဗ္ဗဒေဝတာသဗ္ဗဓမ္မ ानु ဘာဝေနာတတာသုတိဘဝန္တုတိသဝတုသဗ္ဗမင်္ဂလရက္ခန္တုသဗ္ဗဒေဝတာသဗ္ဗသံဃာ ानु ဘာဝေနာတတာသုတိဘဝန္တုတိ သဗ္ဗမင်္ဂလာအလုံးစုံသောကောင်းကျိုးချမ်းသာမင်္ဂလာဒီဘဝတုဖြစ်ပါစေတည်းသဗ္ဗဒေဝတာ အလုံးစုံသောသမာဓိဝအပေါင်းနတ်ကောင်းနတ်မြတ်တို့သည်ရေကံတို့အမြဲမပြတ်စောင့်ကြလျက်ရှိကြပါစေကုန်တည်းသဗ္ဗဗုဒ္ဓ ानु ဘာဝေနာခင်္ဃဝါလူသေးစွာမြတ်ဖွင့်တော်မူကြသောအလုံးစုံသောဘုရားရှင်ကိုရောမြတ်တို့၏တကုချင်းသောအာနုဘောတော်ကြောင့်၎င်း သဗ္ဗဓမ္မာနုဘာဝေနာအလုံးစုံသောဘုရားရှင်ကိုတော်မြတ်တို့ ဟောပြောပြတာသုံးပါတော်မူအပ်သောဣရကသုံးပုံနှင့်တကွာမတရားဘုတရားနိဗ္ဗာန်တရားဤတကုချိန်သောအနုဘောတော်ကြောင့်၎င်းသဗ္ဗသံဃာနုဘဝေနာအလုံးစုံသောဘုရားရှင်တို့ဤသာဝကသံဃာများဤတကုချိန်သောအနုဘောတော်ကြောင့်၎င်းစေတောဘုရားတရားသံဃာကိုကိုယ်ွယ်သိက၍နေကြတဲ့ဥပဒကဥပါတိကာမတို့သည် သဒ္ဓအခါကသိသူခီကိုရောသိပါကြောင်းမှာချမ်းသာခြင်းဖြစ်ကြကုန်ဒီဘဝန္တုဖြစ်ကြပါစေကုန်တည်းမဟာကရုဏီကောနာတောဟိတယသဗ္ဗပါဏိနံဥရတဝါပါရမီသဗ္ဗပတ္တောသံဘောဓိမုဒ္ဓမံဣတိနာတစ္ဆဝိဇေနသုတိတေဟောတုသဗ္ဗတာမဟာကရုဏီကောကြည်ကျယ်မြင့်မြတ်သောကရုဏာရှင်ဖြစ်တော်မူသော နာတော်တတ္တဝါတို့ဤကိုယ်ွယ်အဖြစ်တော်မူသောမြတ်စွာဘုရားသည်သဗ္ဗပါဏိနံအလုံးစုံသောတတဝါတို့၏ဟိတာယလောကီလောကုတ္တရာစီဘောချမ်းသာကျိုးငါသဗ္ဗပါရမီဒါနသီလသတိဥသုံအလုံးစုံသောပါရမီတို့ကိုဥရတဝါဖြစ်ကျင်တော်မူပြီးဖြစ်ကျင်တော်မူပြီးမှဩတမံသံမောတေအမြတ်ဆုံးဖြစ်သောတမဉ္ဇုတဉ္ဇံတော်သို့ပါတော်ရောက်တော်မူခဲ့ရလေပြီ ဣတိနာပစ္စဝေဇိနာဤမှန်ကန်သောပစ္စစကားကြောင့်ဒေမြတ်စွာဘုရား၏ပါရမီတော်ကိုယုံကြည်ကိုးစားအားထား၍မိမိကိုယ်တိုင်ပင်ပါရမီကိုဖြည့်ခြင်း၍နေသောသင်္တဂတာယကာတာဤကမဤသဗ္ဗဒါနေယောညင်ဝါခါခသိသုတိပါရမီဖြစ်ပေါ်ရန်ကြောင်းမှာချမ်းသာခြင်းသည် ဟောတုစင်စစ်မသွေဖြစ်ပါစေတည်း သယံသောဗောဓိယာမူလေတကြနာနန္တိဝတ္တနောဧဝမေဝသယောဟောတုဇယတုဇယမင်္ဂလိဗောဓိယာမူလေဗောဓိပိအရင်၌တကြနာသာဂိဝင်မင်းသားတို့၏နန္တိဝတ္တနောနှစ်သက်ခြင်းကိုတိုးပွားစေတတ်သောစိတ်ဓာမင်းသားငါတို့မြတ်စွာဘုရားသည်တယံတော်ယထာအောင်တော်မူတဲ့ကဲ့သို့ဧဝမေဝဤတုသာလင် တေသိဇယောအောင်ခြင်းသည်ဟောတုဖြစ်ပါစေတည်းဆရာမင်္ဂလေအောင်သူအပေါင်းတို့စုပေါင်း၍နေရာမင်္ဂလာပွဲသဘင်ကြီး၌သုံးတင်တယောက်တည်းဒီဆရာသူအောင်ပွဲတွင်အပါဝင်ဖြစ်၍အောင်မြင်နိုင်ပါစေတည်းအပရာတိတာပန္နငေတိစေပုထဝိပုဂ္ဂလေအဘိသေကေသဗ္ဗဗုဒ္ဓနာဧကပတ္တောပမောရတိ သဗ္ဗဗုဒ္ဓနာအလုံးစုံသောဘုရားရှင်တို့၏အဘိသေကေဗုဒ္ဓအဘိသိက်ကိုခံယူရာဖြစ်သောဥတ္တဝီပုဂ္ဂလေမိအပေါင်းတို့တွင်အကောင်းဆုံးအမြတ်ဆုံးဖြစ်သောဤသေမိအပေါင်းတို့၏ဥထိတ်သောဖွဲ့ဖြစ်သောအပရာဇိတာပလင်ကေတစုံတယောက်ကမြမအောင် အမအောင်နိုင်သောအပရာဇိတာပလင်တော်၌ဧကပါတော်အမြတ်ဆုံးအထွတ်ဆုံးဖရာဖြစ်သောရောက်သည်ဖြစ်၍ ပမောတတိယတာဝမ်းမြောက်ဝမ်းသာဖြစ်တော်မူရသကဲ့သို့တထာတို့အတူဒုံပြီးမြတ်စွာဘုရား၏သဗ္ဗညုတဉာဏ်ကိုယုံကြည်အားကို၍နေသောသင်္ဒါယကာတိတိသင်္ဒါယိကာမတိတိပမှုပမှုတတုမြတ်စွာဘုရားဘုရားဖြစ်ခြင်းအခါ၌ဝမ်းမြောက်တဲ့ကဲ့သို့မိမိမှာရရှိသောပါရမီတို့အတွက်ဝမ်းမြောက်ဝမ်းသာဖြစ်နိုင်ပါစေတည်း ခတံသူမင်္ဂလံသူပပါတံသူဥဋ္ဌိတံသူခနောသူမူဥဒောသာသူဣဒံဗြဟ္မသာရိတုပတေခိနံကာယကမ္မံဝါစာကမ္မံပတေခိနံပတေခိနံမနောကမ္မံပဏိတယော ပတေခိနာပတေခိနာနေကတဝါနာတပံတတ္ထေပတေခိနေတေအထလတ္တာဒုက္ခိတာဝိရုလာဗုဒ္ဓသာသနေအာရောဂာဒုက္ခိတာဟောတာသဟတဗေဟိညာတိဝီ သူနဲ့ခါတံကုသိုလ်ကောင်းမှုအစုစုကိုပြည့်ဝနေသည့်အတွက်ကြောင့်ကောင်းမြတ်သောနက္ခတ်သပင်သည်ဒီဟောသူဖြစ်ပါစေတည်းသူမင်္ဂလာသူစရိုက်တရားတို့ကိုနေရောညရောနန္နေရော ပြုနေသည့်အတွက်ကောင်းသောမင်္ဂလာသည်ဟောသူဖြစ်ပါစေတည်းသုပဘာတံအိယာမထသည်ရှိသော ကောင်းသောမေတ္တာဘာဝနာစိတ်ဖြင့်အိယာမအထသည့်အတွေ့ကောင်းသောမိုးတောက်အလင်းတို့ရောက်ခြင်းသည် ဟောတုဖြစ်ပါစေတည်းသူဝဋ္ဌိတံအိယာမအထသည့်ရှိသောသူတော်ကောင်းစိတ်ဖြင့်ထားရသည့်အတွေ့အကြုံကောင်းသောအိယာမထားခြင်းသည်ဟောတုဖြစ်ပါစေတည်းဒုက္ခနောဘယ်ချိန်ဘယ်အခါမဆိုကောင်းသောစိတ်စေရနာကိုကြည်ဖြစ်စေ၍နေသောကြောင့်ကောင်းသောခဏသည်ဟောတုဖြစ်ပါစေတည်း သူမူဟုတ်တော်ပဲခြင်းပဲအခါမဆိုကောင်းသောစိတ်ကိုယ်သာထား၍နေခြင်းကြောင့်ကောင်းတော်မူဟုတ်သည်ဟောတူဖြစ်ပါစေတည်းမြမသာရီသူမြတ်သောခြင်းကိုကျင့်၍နေလေရှိတဲ့သူတော်သူမြတ်တို့၌သူရိတ်တံကောင်းသောရစ်ပူဇော်ခြင်းကောင်းသောလူတန်းခြင်းသည်ဟောတူဖြစ်ပါစေတည်းပဒကိနံမူမြတ်သောကာယကမ္မံကာယကံသည်ဟောတုဖြစ်ပါစေတည်း တတေကိနံမွန်မြတ်ကောင်းကောင်းမွန်သောဝါစာကမ္မဝစီကံတိဟောတုဖြစ်ပါစေတည်းပတေကိနံအပြည့်ကင်းလာကောင်းမြတ်သောမနောကမ္မစိတ်နှင့်စိတ်ထားဟုသောမနောကံတိဟောတုဖြစ်ပါစေတည်းပဏိတယောမိမိစိတ်ကိုထားခြင်းဆိုတောင်းခြင်းတို့သည်တိပတေကိနာအယယ၌ကောင်းကုန်သည်ကြီးသာဟွန်သူဖြစ်ကြပါစေကုန်တည်းပတေကိနာဤအကောင်းအမွန်ဟူသည်များတို့ကိုကတ္တဝါပြု၍ ပတေကိနေကောင်းမြတ်ကုန်သောအတေအကျိုးစီးပွားတို့ကို လပန်သူရနိုင်ကြပါစေကုန်သတည်းအတေအကျိုးစီးပွားတို့ကို လပန်တိသူသူငါငါရနိုင်ကြလေကုန်၏အတ္တလတ္တရအပ်ပြီးသောအကျိုးစီးပွားရှိကြကုန်သောတေတောအမျိုးကောင်းသားမျိုးကောင်းသမီးတို့သည်ဒုက္ခိတာကိုစိတ်နှပြချမ်းသာကြကုန်သည်ဟုတ်တော်အဖြစ်၍ဘုဒ္ဓသာသနေမြတ်စွာဘုရား၏သာသနာတော်၌ ဝိရုလာသိပင်ပြန်ပွားကြကုန်လျက်သဟသဗ္ဗေဟိညာတိပိဆွေမျိုးအလုံးတို့နှင့်တကားအာရောဂအနာယောဂကင်းကြကုန်သည်ဒုခိတာကိုစိတ်နှပြချမ်းသာကြကုန်သည်ဟွန်တူဖြစ်ကြပါစေကုန်သတည်းဟိုကျွတ် မဟာသမယတုတ်ဆိုတာအဲမဟာကများစွာသောသမယကယဟန်တော်အပေါင်းအဲ့ဒီယဟန်ပေါင်းများစွာအဲစုဝဲမိတဲ့အချိန်မှာနတ်ပြမအပေါင်းနဲ့များစွာရောက်လာကြတယ်အဲ့ဒီယဟန်တော်အပေါင်းကဘယ်လိုယဟန်တော်အပေါင်းလဲဆိုတော့ဟိုအများကြားဖို့တဲ့အတိုင်းသာဝတ် ကပိလဝတ္ထုနေပြည်မှာရှိတဲ့မင်းတွေနဲ့ဟိုကောလိယမင်းတွေနဲ့ရေအကြောင်းပြုပြီးတကလားစစ်ဖြစ်တော့မဲ့အနေမျိုးရောက်တော့ဘုရားရှင်ကိုတော်မြတ်ကြွားပြီးတော့တရားဟောတယ်စစ်မဖြစ်တဲ့အပြင်နှစ်ဖက်သောတာကြီးဝင်မင်းမျိုးတွေက250စီမိမိတို့အမျိုးသားတွေကိုဖျားစီရဟန်းပြုဖို့ရန်အသိကြတယ် ဆိုတော့မြတ်စွာဘုရားကအဲ့ဒီဆွေတော်မျိုးတော်900ကိုရဟန်းပြုပြီးတော့ဒီကုဏလဒဟအိမ်မှာကြွားပြီးလောကရဲ့အပြစ်မာတုကမ္မတွေရဲ့အပြစ်ပြောလို့ငကောကပြင်းနေတဲ့ဆွေတော်မျိုးတော်900ဟာအပြင်းပြေးပြီးတော့တရားဟောတော်မူတဲ့အကံမှာသောတာပန်ဖြစ်သွားကြတယ်။နောက်သောတာပန်ဖြစ်ပြီးတော့ယခုကပိလောကီရဲ့အနိမဟာဝံတော်ကြီးမှာ မြတ်စွာဘုရားကကြွလာပြီးတဲ့နောက်ယဟန်တော်များလည်းတကွပါလာပြီးတဲ့နောက်မြတ်စွာဘုရားကအထက်မက်ဖို့အတွက်သမထမ်းပေးတော်မူတယ်သမထမ်းပေးတော်မူတော့ယဟန်တော်900ကလည်းပဲကိုစီကိုစီတောသပင်အောက်မှာအဲလိုင်းကူနာမှာကြွားပြီးတော့တရားအထုတ်ပြအဲ့ဒီဘုရားရှင်ကိုတော်မြတ်ကတော်တော်သိဉ္ဉေနဲ့နေရာမှာသတင်းသုံးပြီးတော့နေတယ် တော်ညနေလောက်ကြာတော့တရားယူသွားတဲ့ယဟန်900ဟာယဟန်တာဖြစ်ကြယဟန်တာဖြစ်တော့မြတ်စွာဘုရားစီသွားပြီးတော့ရှောင်းမယ်လို့ပထမဆုံးယဟန်တာဖြစ်တဲ့ကိုတော်ကနေထိုင်ကလေးများယူပကုံးပေါ်တင်ပြီးတော့ညနေပိုင်းမြတ်စွာဘုရားစီကြွလာဒုတိယယဟန်တာဖြစ်တဲ့ပုဂ္ဂိုလ်ကလည်းဒီလိုပဲကြွလာတတိယယဟန်တာဖြစ်တဲ့ပုဂ္ဂိုလ်ကလည်းဒီလိုပဲကြွလာဆိုတော့တဘာတဘာအဲ ရှိနိုင်တိုင်မင်းချင်းမရှိပေမဲ့လို့ရသော်ဗျာအနာကြတော့ရှင်းစုလောက်ဆင်ရောက်လာကြရှင်းစဉ်လောက်ဆင်ရောက်လာကြတော့မြတ်စွာဘုရားကအာလုံးယဟန်ဖြစ်တာတွေလည်းသိတော့အာလုံးယဟန်များနဲ့စီဝေးပြီးတော့နေတော့မှာနတ်တွေပြမာတွေကဒီမြတ်စွာဘုရားရောယဟန်သာဖြစ်ပြီးကသာတာကိဝင်မင်းသားတွေရော တဆင့်တဆင့်တဆင့်နဲ့ပြောရင်ပြောရင်နဲ့ကြားသွားလိုက်တာအထက်နတ်ပြည်တွေပါနှံ့လို့တခါအထက်နတ်ပြည်ကတဆင့်တဆင့်တက်တက်သွားလိုက်တာဟိုနတ်ပြည်၆တက်နှံ့လို့နတ်ပြည်၆တက်ကဒီအပန်တက်သွားလိုက်တာဗြဟ္မပြည်ရောက်အဲ့တော့ဗြဟ္မတွေပါလာကြတယ်ဘုန်းကြီးကလည်းနဲ့တွေးကြည့်တယ်ဒီလိုယဟန္တာ900တပြိုင်နက်ဖြစ်တဲ့နေရာတွေရှိပါတယ်အဲနတ်တွေဗြဟ္မာတွေတလောက်ပြာရတယ်လေ အဲလာပြီးတော့မဖူးပါဘူးယခုမှပြာပြာကလေးလာပြီးတော့ဖူးကြတယ်အလွတ်အလွတ်စားပေမပါပဲနဲ့ဘုန်းကြီးကတွေးပြီးတော့ကြည့်တယ်ယခုဒီနေရာကမြတ်စွာဘုရားရဲ့နေပြီးတော့ကပိလိုနေပြီးမှာနေပြီးရဲ့အနိမှာဖြစ်နေတဲ့ယဟန္တာတွေကမြတ်စွာဘုရားရဲ့ဆွေတော်မျိုးတော်တွေ အဲ့တော့ပုံပြီးမြန်စိတ်စူးစိုက်ကြလေသလားလို့နေရာဌာနအပြင်လည်းမြတ်စွာဘုရားရဲ့အဲဖွင့်မြင်တော်မူတဲ့နေရာအနိယပါမှာမြတ်စွာဘုရားသတင်းသုံးလူပေါင်းဘဝတုန်းကအုပ်ချုပ်ခဲ့တဲ့နေရာအနိယပါမှာပြီးတော့ယဟန္တာသစ်တွေကလည်းမြတ်စွာဘုရားရဲ့ဆွေတော်မျိုးတော်တွေအဲ့ဒါနဲ့ညာပူပြီးတော့အနိယပါပဝန်းကျင်ကစိတ်ဝင်စားကြတာနဲ့ တဆင်းတပြန်ပြီးတော့မြမပြည်တိုင်အောင်ပြန်သွားတာထင်ပါရဲ့လောကကြီးဟာနည်းနည်းကလေးတော့မျက်နှာလိုက်တဲ့ဝါသနာကလေးရှိပါလိမ့်မယ်ထင်ပါရဲ့လို့အဲ့လိုတွေးမိတယ်အဲ့ဒီလိုစေရိနတ်ဒီမြမတွေရောက်လာကြတော့မြတ်စွာဘုရားကပြိဿကြီးသိကြီးကျယ်တာပဲတပေါင်းသောစကြဝဠာကနတ်မြမာတွေအများအပြားရောက်လာကြတယ်အနည်းငယ်သာမပါကြတာအများအပြားရောက်လာကြတယ် သူတို့လည်းပဲနေဖြစ်အောင်နေကြတယ်ကက်ကတန်တန်နေရာကလေးပဲဖန်ဆင်းပြီးတော့အများကြီးနေနေအောင်နေကြတယ်အဲလိုနေလိုက်တဲ့ဥစ္စာဟာတကားတဲ့ပြေးပြီးတော့စัจ java လာအတိနတ်တွေပြမာတွေအထက်ရောဘေးရောပတ်ဝန်းကျင် ပြည့်နေတာပဲအဲ့ဒီအချိန်မှာဘုရားရှင်ကိုတော်မြတ်အဲဒီမဟာသမယသုတ်တံကိုဟောတော်မူတယ်ဧဝံဝေသုတံ ဧကံသမယံဘဂဝါတကေတုဝိဟရတိကပိလာဝတုသမိမဟာဝနေမဟတာဘိကုသံဃေနသတ္တေပင်သမတေဟိဘိကုတတေဟိသဗ္ဗေဟဝရဟန္တိဟိသတ္တဟိသာလောကဓာတုဟိဒေဝတာယေဘုယေနသန္နိပတိဒါဟွန်တိဘဂဝန္တံတဒနာယဘိကုသံဃင်သာအထာတောသတုံနံသုဒ္ဓဝါသကာယိကာနံဒေဝတာနံဣဒတဟောတိ အယံသောဘဂဝါသကေသူဝိဟရတိကပိလဝတုသမိမဟာဝနိမဟာတာဘေကုသံဃေနတတ္တေပင်စမတေဟိဘေကုတတေဟိသဗ္ဗေဟေဝရဟံတေဟိတသာဟိသာလောကဓာတုဟိဒေဝတာယေဟုယေနသဏိပတိဒါဟွန်ဒီဘဂဝန္တံတတနာယဘေကုသံဃင်္စာယန္တုနာမယံပိယေနဘဂဝါတေနုပသင်္ကမေယာမ ဥပသင်္ကမိတဝါဘဂဝတောသန္တိကေပစ္စေကံဂါတံဗာတိယာမာတိအထာကောတာဒေဝတံသေတာပိနာမပလဝါပုရိသောသမင်စီတံဝါဘာဟံပတာရိယပတာရိတံဝါဘာဟံသမင်စီယဧဝမေဝသုဒ္ဓဝါသေတုဒေဝေတုအန္တရာဟိတာဘဂဝတောပုရာတောပါတုရဟေသုံအထာကောဓာဒေဝတာဘဂဝန္တံဘိဝတတဝါဧကမန္တံအထံတု ဒေဂမန္တံတိတာကောဧကာဒေဝတာပကွယ်တော်တန္တိကေဣမံဂါတံပါတိမဟာသမယောဘဝနာသမိန်ဒေဝကာယသမဂတာအာဂတမဣမံဓမ္မသမိအဒါကောအပရာဒေဝတာဘဂဝတောတဏိကေဣမံဂတာပါတိတတရာဘေခောသမရဟံသူစိတ်တမတနောဥစုကမကံသူ သာရတိဝနိတန္တိကေတဝဣန္ဒြိယနိရခန္တိပန္တိတာတိအတာသောအပရာဒီဝတာဘဂဝတောတန္တိကေဣမံဂတံအပါတိသစ္တဝါကိလံသစ္တဝါပလီကံအိနာကိလံဥယဇမနိဇာတေသရန္တိသုဒ္ဓဝိမလာသကုမတာတုဒန္တာတုတုနာဂာတိအထာကောအပရာဒီဝတာဘဂဝတောတန္တိကေဣမံဂတံအပါတိ ယေကေစီဗုဒ္ဓံတရဏံကတာသေနတေကမိတံတိအပါယဘူမေပဟာယမနုတံတေဟံဒေဝကယံပရိပူရေသံတိတိအထာကောဘဂဝါဘိကုအမန္တေတိယေဝုယေနဘိကဝေတသသူလောကဓာတုသူဒေဝတာသံနိပတိတာဟွန်တိတထာဂတံတသနာယဘိကုတံယင်သာဘိကဝေယဟံတို့ယေဝုယေနများသောအပြင် တသတုလောကဓာတုသူတသောသောလောကဓာတုကဒေဝတာနဗျမာတို့သည်တထာဂတံငါဘုရားကိုတဒနာယဖူးမြင်ခြင်းငါ၎င်းဘိသုတံယေဇာယဟန္တာပိဇာယဟံဘံငါတော်ဘောင်းကိုတဒနာယအစာဖူးမြင်ခြင်းငါ၎င်းသန္ဒီပတိတာသီဝေရောက်လာရကုန်သည်ဟွန်းတိဖြစ်ကုန်၏ယေဘိတေဘိကဝေဟေသံဝတိတမတ္တနာအရဟံတောသမ္မာသမ္ဗုဒ္ဓ တေသံဝိဘဂဝန္တနာဧတံပရမယေဝဒေဝတာသနိပတိတာဟေတုံဘေကဝေယဟန်တို့အတိတံလုံးလေပြီးသောအတ္တနံကာလ၌အရဟံတို့ပူဇော်သူကိုခံတော်မူတတ်ကြကုန်သောယေပိတေသမ္မာသမုဒ္ဒါခြင်းဖျားခြင်းတို့သည်လေအေသုံးပွင့်တော်မူကြကုန်၏တေသံဝိဘဂဝန္တနာတို့ဖျားခြင်းတို့ဤသည် ဣတံပရမယေဝဤနတ်မြမအစီဝေးသားလင်အလွန်အတိုင်းကြီးကြီးကုန်သောဤနတ်မြမအစီဝေးတဲ့မပိုးလုံးကုန်သောဒေဝတာနတ်မြမတို့သည်တဏိပတိတာအစီဝေးခဲ့ကြကုန်သည်အေသုံးဖြစ်ကုန်မည်သေထာပိဣတရိယခုကာ၌မေချံငါဖယားဤဒေဝတာနတ်မြမတို့သည်တဏိပတိတာအစီဝေးကြကုန်သည်ဟွန်တိသေထာပိဖြစ်ကုန်ကဲ့သို့သည် ယေပိတေဘိကဝေဘဝိတံတိအနာဂတမတ္တာနာအရဟံတောသမ္မာသမ္ဗုဒ္ဓတေသံပိဘဂဝန္တာနာဣတံပရမယေဝဒေဝတာနာနိပတိတာဘဝိတံတိသေတာပိမေဇံဣတရေဟိဘိကဝေယဟံတို့ဣတရေဟိယခုခါ၌မေဇံငါဖရာဤငါဖရာအတွက်ဒေဝတာနပြမတို့သည်သန္နိပတိတာစီဝေကြကုန်သည်ဟွန်းတိသေတာပိပြေကုန်ကဲ့သို့ဧဝံဤအတု အနာဂတမတနာအနာဂတ်ကာလ၌အရဟံတော်ပူဇော်သူကိုခံတော်မူတိုက်ကြကုန်သောယေပိတိသမ္မာသမ္ဗုဒ္ဓခြင်းဖျားရှင်တို့သည်ဘိုဟိတန်ဒီပွင့်တော်မူကြကုန်လက်တံဒေသံမိဘဂဝန္တာနံတို့အနာဂတ်ဖျားရှင်တို့ဤသည်ဣတံပရမယေဝဤအစည်းဝေးကဲ့သို့ဤအစည်းဝေးသာလျှင်အလွန်တိုင်းရှိရှိကုန်သောဤအစည်းအဝေးတည်းမပို့လုံကုန်သောဒေဝတာနတ်မြမာတို့သည် သန္ဒီပတိဒါစီဝေကြကုန်ဒီဘဝေသန္ဒီပြကြကုန်လိမ့်လက်တံအာသိကိတံမိဘေကဝေဒီဝဂာယနာနာမနိကိတေတံမိဘေကဝေဒီဝဂာယနာနာမနိဒေတိတံမိဘေကဝေဒီဝဂာယနာနာမနိတံသူနာထသာဓုကံမနတိကရောထဘာသိတံမိတိဧဝံဗန္တေတိကောဒေဝေကုဘဂဝေတောပစ္စသောတုဘဂဝါဣတေတဝောသာ ဘိကဝေယဟန်တို့အဟံသာဘုရားသည်ဒေဝကာယနာယခုရောက်လာကြတဲ့နတ်မြတ်မာအပေါင်းတို့၏နာမနိနာမည်တို့ကို အာသိကိတ္တမိပြောပြပေရန်ကိတ္တိတမိကြွေးကြော်ပေရန်ဒေသတမိညွှန်ပြပေရန်တန်တို့ညွန်ပြအလတံသောတရားစကားကိုသူနာဒနာသိကြကုန်ဓာတုကံကောင်းမွန်စွာမနတိကရောဒါနှလုံးသွင်းကြကုန်ပါတိတ်သာမိဟောပြပေတော့ဟံ သီလောကမနုကတာမိယထဘုံမာတတတိတာယေတိတာဂိရိကဗရံပဟိတတ္တသမာဟိတံဥတုတိဟာဝသံလီနာလောမဟံသာဘိသံဟုနောဩဒါတမနတာသုဒ္ဓဝိပသနာမနာဝိလာပိယောပိသတတိညတဝဝနေကပိလဝထဝေတတောအမန္တရိတတ္တသဝကိသာသနိရတိယောဂာယပိကန္တဒေဝိဇာနာတဘိကဝော ဒေသအာတပါမကရုံသုဒ္ဓဝဗုဒ္ဓတာသာသနံဒေသံပါတုရဟုညာဏံအမနုဿာနတတနံအပိကေတတမတေကုံသဟသံအထတတရိတတံဧကေသဟသနံအမနုဿာနမတတုအပိကေနန္ဒမတေကုံတိတတဘာဘုဒ္ဓဟုံသင်္သသာဝံအပိညာယဝဝတိတဝနာသကုမာတတောအာမန္တယိသာသာသဝကေသာသနေရတိံ ေဝကာယအဘိကန္တဒေဝိဇာနာတဘိကောယေဟောအံဂိတေပါမိကိရာဟိအနုပုဗ္ဗသောတတ္တဗဟတတေယကဘုံမကပိလဝတ္ထဝံဣတိမန္တောသုတိမန္တောဝဏဝန္တောယတတိနောမောဒမာနာပေကမုံပေကုဏသမိတိဝနံဘုံမမြေ၌နေကြကုန်သောဘုံမမြေကိုပြည့်၍နေကြကုန်သော ကာပိလဝတဝါကပိလိုဘီအနိပါ၌နေကြကုန်သောသတ္တသဟာသာ9000ကုန်သောတေယခာထိုနတ်တို့သည်ဣတိမန္တောနတ်တို့၏တကိုးနှင့်ပြည်စုံကြကုန်သည်ဒုတိမန္တောနတ်တို့၏အယောင်းဝါနှင့်ပြည်စုံကြကုန်သည်ဝဏဝန္တောနတ်တို့၏အစင်းနှင့်ပြည်စုံကြကုန်သည်ယတတိနောများသောခြံရံရှိကြကုန်သည်ဥဒ္ဒဝါဖြစ်၍မောဒမာနာဝမ်းမြောက်ဝမ်းသာဖြစ်ကြကုန်လျက် ဘေကုဏယဟံတို့ဤသမီးတေစီဝေယဖြစ်တဲ့ဝဏမဟာဝံတို့သို့အဘိကာမုံရှေကျူရောက်လာကြလေကုန်ပြီသဗဟနာခေမဝတ္တယက္ခဏနတ္တဝုန်ိနောဣတိမန္တောသုတိမန္တောဝဏဝန္တောယတတိနောမောဒမာနာဘေကာမုံဘေကုဏသမိတေဝနံသာတာကိရာတိသဟာသယက္ခဏနတ္တဝုန်ိနော ဣတိမန္တောသုတိမန္တောဝန္ဒဝန္တောယတတိနောမောဒမာနာဘေကမုံဘေကုဏံသမိတေဝနံဣစေတေသောလသဗဟသာယေခာနန္တဝန္ဒီနောဣတိမန္တောသုတိမန္တောဝန္ဒဝန္တောယတတိနောမောဒမာနာဘေကမုံဘေကုဏံသမိတေဝနံဝိသမိတာပိသတတယက္ခာနနတဝဏီနောဣတိမန္တောသုတိမန္တောဝဏဝန္တောယတတိနောမောဒမာနာဘေကာမုံပေကုဏံမိတိဝနံ ဂုံပြီးရောရာဇဂိကောဝေပုံနတနိဝေဒနံနံပတတာတံယက္ခဏံဘိရူပါတတိဂုံပြီးရောရာဇဂိကောသောဘာဂသမိတေဝနံပုရိမေသာတိတံရာဇတတရတောပတာတတိကန္ဓဘာနံအဓိပတိမဟာရာဇယတတိသောဗုဒ္ဓဘိတတဘဟော အိန္ဒနာမမဟာဗလံဣတိမန္တောသုတိမန္တောဝဏဝန္တောယတတိနော မောဒမာနာဘေကာမောဟံဘေကုဏံသမိတေဝနံ ဒက္ခိနေသာတိတရာဇာဝိရုလောတံပတာတိကုံဗန္ဒနာအတိပတိမဟာရာဇာယတတိသောပုဒ္ဒပိတ္တဗဟောအိန္ဒနာမမဟာဗလံဣတိမန္တောသုတိမန္တောဝနဝန္တောယတတိနောမောဒမာနာဘေကမောဥပိကုဏံသမိဒိဝနံပစ္စည်းမေသာတိတရာဇာဝိရုပေခောပတာတိနာဂာနေသာအတိပတိမဟာရာဇာယတတိသော ဗုဒ္ဓဘိတ္တဗဟောအိန္ဒနာမမဟာဗလာဣတိမန္တောသုတိမန္တောဝန္တဝန္တောယတတိနောမောဒမာနာဘေကမုံဘိက္ခုဏသမိတေဝနံဩဒရေဇာတိသရာဇာကုဝေရောတံပတတတိယက္ခဏိဇာတိပတိမဟာရာဇာယတတိသောဗုဒ္ဓဘိတ္တဗဟောအိန္ဒနာမမဟာဗလာဣတိမန္တောသုတိမန္တောဝန္တဝန္တောယတတိနောမောဒမာနာဘေကမုံဘိက္ခုဏသမိတေ ဥရိမန္တိတန္တတရာတော့ဒက္ခိနေနာဝုရုလကောပစ္စည်းမေနာဝုရုပေကောကုဝေရောဥဒ္ဒရန္တိတံသတ္တရောတိမဟာရာသသမန္တာသတုရောတိတာတတံလမာနာအထံသူဝနေကဗီလဝထဝေေတံမာယာဝိနောတသာအာဂုံဝသနိကတထာမာယာကုတင်တုဝိတင်တုဝိတုဇဝိတုဒောသဟ သန္တနောကာမသေထောသဂိဏီကန္တုနိကန္တုသာပနာတော်ဩပမင်းယောသဒေဝသူတော်သာမန္တလိစိတ်တာတိနောသကန္တာဘောနလောရာဇာဇနီသဘောအာဂုံပင်စာတိကောဇေဝတိမ်ပရုသူရိယဝစ္စသာဧတေစင်ကြီးသာရာဇာနောကန္တဘာသဟရာဇူပိမောဒမာနာဘေကမုံဘေကုဏံသမိတိဝနံအထာဂုံနာဂသနာဂဝေသာလာသဟတစ္စကာ ကမ္မလတ္တတရာအာဂုံဘာယာကာသဟညာတိပိယာမူနာတတရဒောဇာအာဂုနာဂာယတတိနောဧရာဝနောမဟာနာဂောသောဘာဂသမိတိဝနံယေနာဂရာဇေသဟသာရံတိဒိဗ္ဗာတိသာပေကိဝိသုဒ္ဓသက္ခုဝေဟာယတာဒေဝနာမေဇာပတ္တာစိတရာတုပန္နာဣတိပေတနာမံအဘယံတဒါနာဂရသနာမာတိသုပန္နာတောခိမမကတိဗုဒ္ဓော သန္နာဟိဝါစာဟိဥပါဝယန္တာနာဂသုပန္နာအတရဏမကံတုဗုဒ္ဓံတိတာဝစီရာဟတေနသမုဒ္ဒံအတုရာတိတာပါတရောဝသောသေတေဣတိမန္တောယသတိနောကာလကိဉ္သမဟာပိတမအတုရာဒါနဝေကသာဝေပစိတ်တိသူပိသုစိတ်တိသပါဟာရတောနမှုတိသာတတိဇပလိဗုဒ္ဓနံသဗ္ဗေဝေရောသနာမကသံနေစိတဝါပလိသေနာရာဟုဗဒ္ဓမုပါကမု သမယောဒာနိပါဒံတေဘိက္ခုနံသမိတေဝနံအာဘောဇာတိဝပထဝီတိသောဝါယောတတာဂမုဝရုဏာဝရဏတိဝသောမောဇာယတသတဟမေတ္တာကရုဏာကာယိကအာဂုံတိဝယတတိနောတတိတိတသတာကာယသဗ္ဗေနန္တဝဏီနောဣတိမန္တောသုတိမန္တောဝဏဝန္တောယတတိနောမောဒာမာနာဘိက္ခာမုံဘိက္ခုနံသမိတေဝနံ ဝိတုဒေဝသဟလိသအတ္တမသတုဝေယမသန္တသုပါဏိတာဒေဝသန္တမာဂုံပုရကတဝါသူရိယသုပါဏိတာဒေဝသူရိယမာဂုံပုရကတဝါနက္ခတာနိပုရကတဝါအာဂုံမန္တဝလာကဝတုနာဝသောတိတောတေကောပါဂာပုရိန္တောတတိတေတသဒါကာယသဗ္ဗေနနတဝဏီနော ဣတိမန္တောသုတိမန္တောဝဏဝန္တောယတတိနောမောဒမာနာဘေကမုံဘေကုဏံသမိတေဝနံအထာဂုံနဟဟုဒေဝဇလမဂိတိကာရိဝအရိဋ္ဌကာသာရောဇာသာဥမပုပ္ပနိပါတိနောဝရုဏသဟဓမ္မာသာဣစုဒါသအနေစကာသုလေယရုစီရာအာဂုံအာဂုံဝါသဝနေတိနောတတေတေတတ္တကာယသဗ္ဗေနနတဝဏီနော ဣတိမန္တောသုတိမန္တောဝဏဝန္တောယတတိနောဝဒမာနာဘေကမုံဘေကုဏံသမိတေဝနံသမာနာမဟာသမာနာမာနုသာမာနုသုတ်တမခိတပတုတိကအာဂုံအာဂုံမနောပတုတိကအထာဂုံရယောဒေဝယေသလောဟိတဝါဒီနော ပါရကမဟာပါရကအာဂုံဒေဝယတတိနောတတိတိတတရတသဒါကာယသဗ္ဗေနနတဝဏီနောဣတိမန္တောသုတိမန္တောဝဏဝန္တောယတတိနော မောဒမာနာဘေကမုံဘေကုဏံသမိတိဝနံသုက္ကကရမ္ဘာအရုဏာအာဂုံဝေယနသာဘဟဟောဒတကေချာပါမောကအာဂုံဒေဝဝိဇကနာသဒ္ဓမတ္တာဟာရကဇာမိတ်တကာသယတတိနောသနယံအာဂပိစုံနောယောတိတာအဘိဝဒတိသတေတေတတတာကာယသဗ္ဗေနတဝဏီနောဣတိမန္တောသုတိမန္တောဝနဝန္တောယတတိနော မောဒမာနာဘေကာမုံဘိက္ခုနံသမိဒေဝနံခေပိယတုတိတယာမကတ္တကာသယတတိနောလံပိတကာလာမတိတာဇောတိနာမသအာတဝါနိမာနရတိနောအာဂုံအထာဂုံပရနိမိတာတတိတေတတဒါကာယသဗ္ဗေနနတဝဏီနောဣတိမန္တောသုတိမန္တောဝဏဝန္တောယတတိနောမောဒမာနာဘေကာမုံဘေကုဏံသမိဒေဝနံ သတ္တေတေဒေဝနိကာယသဗ္ဗေနန္တဝန္ဒီနော နာမနွာယေနအာဂေဆုံးရေစင်ရေတတိသာသာပဟုဒ္ဒဇာတိမကိလံဩဃဒိဏမနာတဝံတေကေမောဃတရဏာကံသန္နဝအတိဓာတိကံသူပရမပရမသောသဗုဒ္ဓဣတိမတောသဟာတနေကုမာရောဒိသောဇာသောဘာဂသမိဒိဝနံသဟတံပရမလောကနာမဟာပရမပိဒိဋ္ဌတိ ဥပါပန္နောသုတိမန္တောပိသမကာယောယတတိသောတတိထဣဒရာအာဂုံသုစေကဝတဝတိနောတေတင်သာမေဇတောအာဂါဟာရိတောပရိဝါရိတောတေသသမေယဘိကံဒေသအိန္ဒိဒီဝေသဗရမကေမာရတေနာအဘိကမိပတ္တကဏတမန္တိယံသဗေအလုံးစုံကုန်သောသအိန္ဒိတရားနှင့်တကွဖြစ်ကုန်သောသဗရမကေပြမနှင့်တကွဖြစ်ကုန်သော ရှေးဒေဝေထိုနတ်တို့ကိုအဘိကံတေရှေးကျုတက်လာကြသည်တို့ကိုတိတ်တော်မီပေမာရသေနာမမေစိတ္တသီတိအဘိကာမိရှေးကျုတက်၍လာခဲ့လေပြီသတ္တကြည်စံလောကာဏတမနိုင်မန္တိယံယုံမမိုင်မဲသည့်အဖြစ်ကိုပတ္တရှုဆောင်ပါလောဧတကနတဝါပန္နတရာဂေနပန္ဒမတ္တော သမန္တာပရိဝါရေတမဟော မုံစိတကောစီနံ ဣတိတတမဟာဒေနောကံနောဒေနအပိတိပါဏိနာတလမဟေသသရံကတဝါနာပေရဝံယထာဘာဟုတကောမေကောထဏယံတောသဝိစုကောတတာသောပိစုဒါဝတိသင်္ကုတောအတယံဝတိဣတလာယကုံတော့ကနထသင်းတို့လက်မှမထွက်ရအောင်လက်ရဖမ်းလိုက်ကြကုန်တော့ဗန္ဒတနှောင်ဖွဲ့လိုက်ကြကုန်တော့ ဩပင်တို့ဤရာဂိနာရာဂဖြင့်ပန္နံနှောင်ဖွဲ့အပ်သည့်အတုဖြစ်စေသည်သမန္တပဝဉ္ချင်းကပရိဝါရေတဝိညာကုံသောဩသင်တို့တွင်ကောစီတစုံတယောက်များနန္တူပြုဝေရောက်လာတဲ့ပုဂ္ဂိုလ်ပေါင်းကုန်မှာမုံစိတ်တာမလွတ်လိုက်ကြကုန်နှင့်ဣတိဤသို့မဟာသေနောများစွာသောစိတ္တရှိသောကံတော်မာနသည်သေနံသူ၏စိတ္တကို အပေတည်းစေလွတ်လေပြီ ပါဏိနာတလမဟိသသရံကတဝါနာဘေရဝံယထာဘာဟုသကောမေကောထဏယံတောသဝေစုကောတထာသောပိစုဒဝတိသင်္ကုတောအတယံဝတိပါဏိနာလက်ဖြင့်တလံမြေပြင်ကိုအာဟိသဖုခ၍ဘေရဝံတရံကြောင့်မဲ့ဖွယ်သောအတံကိုကတဝါနာပြု၍ဒေနမိမိစစ်တာကိုအဘေတိဒီလွတ်လေပြီဘာဟုသကောမောခာ၌ မိုးဥကြကာ၌ရွာသောမေကောမိုးသည်သဝိစုကောလျက်စင်းနှင့်တကွထဏယံတော်ယထာဖြစ်ချုံးတကယ်သို့ဒါတာတော်သူထဏယံတော်ကျင်းဝလျက်ဝေရဝံတရံကြောင့်မပွဲပန်းကိုကတဝါနာပြု၏သေနံမိမိစစ်တာကိုအပေသိစေလိုလေပြီတဒါစစ်တာကိုလည်းလွပြီးရာထိုကာ၌တော်တော်မနာသည်သင်္ကုတ်တော်ပြင်းစွာ အမျက်ထွက်သည်ဟုတ်တော်ပြီ၏ အတယံဝတေမိမိအလို၌မလိုက်ပါသည်ဖြစ်၍ပိစုဒာဝတိပြန်နေ၍သွားကြလေပြီပင်စသဗ္ဗံအဘိညာယဝဝတိတဝနာသက္ကူမတတောအာမန္တရိသာတာသဝကိသဒနေရတိမာရတိနာအဘိကန္တဒေဝိဇာနာတဘိကဝောတေသအာတဗာမကရုသုတ္တဝဗုဒ္ဓသသာသနံဝိတရာဂေဟိဘေကမုံနေတံလောမာပိအိဇယုံ သဗ္ဗေဝိသိတသင်္ကာမဗယတိတာယတတိနောမောတံတိသဟဗုတေဟိသဝကာတိဇနေတုတာတိသဗ္ဗေအလုံးစုံကုန်သောဝိသိတာသင်္ကာမအောင်အပ်ပြီးသောကိလေသာစစ်ပွဲမနတ်စစ်ပွဲရှိကြကုန်သောဝါကိလေသာစစ်ပွဲမနတ်စစ်ပွဲကို အောင်မြင်ကြကုန်ပြီသောပယာတိတာအကြောင်းယွန်ခြင်းဘေးမှလွန်မြောက်တော်မူကြကုန်ပြီသော ယတတိနောမြတ်သောကျော်သောပရင်ရှိတော်မူကြကုန်သောသာသနီမြတ်စွာဘုရား၏သာသနာတော်၌သုဒ္ဓသင်္ချာကျော်သောကြကုန်သောဇနီလူတော်ကောင်း၌သုဒ္ဓသင်္ချာကျော်သောကြကုန်သောသေတာဝကတို့မြတ်စွာဘုရား၏ယဟန္တာဖြစ်ပြီးဂါဇတာဝကတို့သည်ဘုတေဟိမိမိတို့ကဲ့သို့ယဟန္တာဖြစ်ပြီးသောအခြားယဟန္တာပုဂ္ဂိုလ်တို့နှင့်သာအတူတကား မောဒံတိဝမ်းမြောက်ဝမ်းသာနေနိုင်တော်မူကြလေကုန်တည်း